အာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြာသူလာပြီကျော်9ရက်2022ခုနှစ်ဇန်နဝါရီလ23ရက်တနင်္ဂနွေနေ့၌အွန်လိုင်းမှာဟောကြားအပ်သောမင်္ဂလာပါနှင့်မြတ်ဖရာအကြောင်းတရားဒေသနာတော် တန်ယုတ်တနိကေမှာမာရတန်ယုတ်ဆိုပြီးတော့အခန်းတစ်ခန်းပါရှိတယ်မြတ်စွာဘုရားဘွားနဲ့ဆက်ဆက်ပြီးတော့ဖရာဘွားဖရာဖြစ်သူ မရောက်ခင်ကစပြီးတော့အကျဉ်းကြီးလာရောက်ပြီးတော့နှောက်ရက်တဲ့မာရဆိုတာနဲ့ပတ်သက်ပြီး ဟောကြားမှာဖြစ်တယ်သို့တော့ဒီမာရလို့ခေါ်တဲ့မန်၅ပါးအဲ့ဒီ၅မျိုးကိုရှေးဥစွာမှတ်ရမှာမန်၅မျိုးဆိုတာလူတွေရဲ့ယဉ်နှင်းမှာဖြစ်တဲ့ကိလေသာကလည်းမာရပဲဒါကိုကိလေသာ မာရလို့ခေါ်တယ်လူတိုင်းလူတိုင်းမှာမာရဆိုတာရှိနေတယ် ကိုယ်ကိုဖြည့်ဆည်းတာဘယ်သူကဖြည့်ဆည်းတော့လောဘဒေါသမောဟဆိုတဲ့မာရတွေကဖြည့်ဆည်းတာမာရဆိုတာမာရီတိတိမာရောလို့ဆိုတဲ့အတိုင်းကိုယ်ပျက်စီးစေသူတေဆုံးစေသူခုံအားဖြင့်တေဆုံးသွားအောင် ပြုလုပ်သူလို့ပြုလုပ်တဲ့အရာလို့ဒီလိုအဓိပ္ပာယ်ရတယ် မာရကိုပမာလို့ပြန်တဲ့အခါကျတော့ရာလေးတတ်ပြီးတော့မန်လို့ပဲပြန်တယ်အဲ့တော့နာတတ်တဲ့မန်ကမမနာဒါကမာရဆိုရယ်မအောင်ဖရာတို့စီနမအောင်တို့လောကမအောင်တို့ဖရာဘွဲတွေကြတော့နာငယ်တတ်တာမဟုတ်ဘူးရှားကောက်တဲ့ဖော်ပြရေးရမှာဖြစ်တယ်အဲ့ဒီကွဲပြားခြားနားမှုကိုလည်းပဲသိဖို့လိုတယ် မြတ်စွာဘုရားကိုစီနာအောင်မြင်သူလို့ဖွဲ့သူတတ်တာဘာကိုအောင်တာတော့ဆိုဒီမ၅ပါးကိုအောင်တာမာရဆိုတဲ့၅မျိုးကိုအောင်တယ်လို့ဒီလိုမှတ်ရအဲ့တော့မာရဆိုတာ၅မျိုးရှိတယ်နံပါတ်1ကကိလေသာကိလေသာကိုကိလေသာ မာရကိလေသာသည်လူရဲ့ခုံသိက္ခာကိုဖျက်ဆီးတတ်လို့မာရ နောက်တစ်ခါကိရိတာနဲ့ပေါင်းဖက်ပြီးတော့လူရဲ့ဒုက္ခဘဝကိုဖန်တီးတဲ့ကံတရားအဲ့တော့ကုသိုလ်ဘကံပဲဖြစ်စေဘဝကိုကြိုးပေးတဲ့ကံတွေဟာလူကိုဖျက်ဆီးတာပဲလေဥမာမဲ့လူဝရောက်တယ်ဆိုရင်လူချမ်းသာလို့သာ ပြောတာနောက်ဆုံးဟာဒီလူက ပုံမင်းပြီးတော့သေဆုံးရတာပဲဖြစ်တယ်။ဒါကြောင့်မို့ကောင်းကျိုးပေးတယ်ဆိုရင်မကောင်းကျိုးတွေပါနေတယ်ပေါ့နော်။နတ်ဘဝဆိုလဲထို့အတူပဲ။သေရခြင်းဆိုတာနဲ့အဆုံးသတ်တယ်။အဲ့တော့ကံတရားတွေကိုလည်းပဲမာရလို့ပဲခေါ်တယ်။သူ့ကိုအကျိုးမပေးဘူးဒုက္ခရောက်စေတယ်ပေါ့။အကုသိုလ်က ဒုက္ခရောက်စေတာတော့ထင်ရှားတော့လေကုသိုလ်ကဒုက္ခရောက်စေတာသိမထင်ရှားကြဘူးအဲကုသိုလ်ကလည်းဒုက္ခရောက်စေဘယ်ဒုက္ခကိုပေးတာတော့ဆိုဘဝကိုပေးတဲ့အကျိုးပေးတဲ့ကုသိုလ်ဟာသူဖန်တီးလိုက်တဲ့အရာတွေကသိဆုံးခြင်းနဲ့ဆုံးသက်ရတာဖြစ်တော့ဒုက္ခကိုပေးတာပဲလို့ပြောလို့ရတယ်အဲ့တော့နံပါတ်1မာရကအဘိသင်္ခါရလို့ခေါ်တယ် ကံတရားကိုပိသင်္ခါရလို့ခေါ်တယ်နံပါတ်3ကြတော့အဲ့ဒီကိလေသာနဲ့ကံနဲ့ပေါင်းစပ်ပြီးတော့ထုတ်လုပ်တဲ့ခန္ဓာ၅ပါးဒီခန္ဓာ၅ပါးကလည်းသိဆုံးခြင်းပျက်စီးခြင်းနဲ့ပတ်သက်ပြီးတော့နေလို့သူ့ကိုလည်းမာရလို့ခေါ်တယ်သူကလည်းသိစေတတ်တဲ့အရာပဲဖြစ်တယ် ခန္ဓာ၅ပါးတွေကတပါးပြက်သွားရင်လည်းကျန်တာတွေသိတာပဲလေကျန်တဲ့ဟာတွေကဆွဲခေါ်သွားတာရှုပ်ပဲဖြစ်ဖြစ်နာမည်ဖြစ်ဖြစ်တစ်ခုပျက်စီးသွားရင်ကျန်တဲ့ခန္ဓာအကုန်ပါသွားတာအဲ့ဒါကြောင့်မို့သူလေတတ္တသူဆိုတဲ့အဓိပ္ပာယ်နဲ့မာရလို့သူပြောတာခန္ဓာရထားတဲ့လူတိုင်းဟာသိဆုံးကြရတယ်အဲ့ဒါကိုခန္ဓာမာရခန္ဓာမန်လို့ခေါ်တယ် နောက်တစ်ခုကတော့သိဆုံးခြင်းဆိုတဲ့မစ္စုသိရတဲ့သဘာဝသိရတဲ့သဘာဝကိုမစ္စုတနည်းအားဖြင့်ပြောရင်တော့သိမင်းပေါ့ရလူတွေကသိမင်းဆိုတာအစွဲကြီးနဲ့ရလုံးပြူးကြီးနဲ့လားလို့ထင်းနေကြတယ်သိမင်းကခေါ်သွားတယ်ဆိုတော့သိမင်းကဘယ်လိုဟာပါလိမ့်လို့အောင်းမေး ဒါဘုကလေးတွေတော့နားလည်အောင်ပြောတယ်သေမင်းမြင်မှုချင်းမှန်တာထောင်ကြည့်လိုက်လို့အဲ့ဒီမှာသေမင်းကပေါ်လာလိမ့်မယ်မှန်ကြည့်လိုက်လို့ရှိရင်မှန်နေမှာပေါ်လာတာအဲ့ဒါသေမင်းပဲတခါတလေတနခါတွေဖွေးတယ်အောင်လိမ့်ထားတာအဲ့ဒါသေမင်းပဲနော်ကိုကိုလှပြင်ထားတာအဲ့ဒါသေမင်းပဲတခြားလိုက်မရှာနဲ့အဲ့ဒါမစ္စုမာရလို့ခေါ်တယ်သေရတဲ့တဘာဝတရားကြီးပေါ့ အဲ့ဒါတွေကသဘာဝနဲ့ပတ်သက်ထားတယ်နောက်ဆုံးတစ်ခုကတော့ဒေဝပုဒ္ဒမာရနတ်ပြည်6ထပ်မှာဝတ္တဝတိဆိုတဲ့နတ်ဘုံမှာနတ်နတ်ဘဝရောက်နေတယ်နတ်သားဘဝရောက်နေတယ်အလွန်ဆိုးသွမ်းတဲ့စိတ်ဆိုးသွမ်းတဲ့ဇယိုက်ဝါဒနာရှိတဲ့နတ်ပေါ့ ဝတဝတိနတ်ပြည်မှာဝတဝတိနတ်မင်းဆိုတာရှိတယ်အဲနတ်ပြည်တစ်ပြည်လုံးကိုချီဆိုးထားတဲ့နမင်းကြီးတစ်ခုဒီမာရကအဲ့ဒီနမင်းကြီးကိုပုံကံပြီးတော့ဆိုးသွမ်းနေတဲ့နတ်တပုံသူကတော့မင်းမဟုတ်ဘူးအဲ့တော့လူပြေမာတဲ့တပုံရှိတာမဟုတ်ဘူးနတ်ပြေမာတဲ့တပုံရှိတယ်နော် ထော်လောကန်းလန့်လုပ်တဲ့နေရာနေရာတိုင်းမှာရှိတယ်ပေါ့အဲ့ဒီမာရဆိုတာနတ်ပြည်6ထပ်အထက်ဆုံးမှာနေတာဝတ္တဝတိနတ်ပြည်မှာအဲ့တော့လူတွေကတွေးကောင်းတွေးလိုက်မယ်ဒီလောက် ဆိုးတဲ့ကောင်ဘာလို့နတ်ပြည်ရောက်တာတော့သူကကုသလုပ်လို့နတ်ပြည်ရောက်တာပဲဆိုးတာကသူစရိုက်ပဲလေလူဘဝလည်းဆိုးတဲ့လူတွေရှိတာပဲ အဲ့ဒါလည်းတွေးကြည့်ပေါ့ဒီလူငရဲနေရမှာဘာဖြစ်လို့လူဖြစ်လာတာတော့သူကုသိုလ်ကြောင့်ကိုလူဖြစ်တာပဲကုသိုလ်ကလူဘဝပို့ပေးလိုက်တယ်သို့တော့သူ့ရဲ့ဆရိုက်ကအဆိုးမြဲဆိုးနေတယ်ဆရိုက်ဆိုးတာငှက်ဘဝရောက်ရင်တော့မှသဘောကောင်းတဲ့ငှက်ရှိသလိုအင်္ဂရိပဆိုတာရှိသေးတယ်လေ ပါဇက်ပြဲကြီးနဲ့အော်ပြီးဟိုစိတ်ဒီစိတ်စိတ်တဲ့ငယ်ရှိသေးတာအဲ့ဒါလိုပဲဆရိုက်ဆိုတာမတူဘူးပေါ့ဆရိုက်ဆိုးပြီဆိုလို့ရှိရင်သူကရန်လုံးတက်တဲ့သဘောရှိတယ်ပေါ့မွေဆိုလဲသဘောကောင်းတဲ့မွေရှိတယ်လူကြိုက်တဲ့ပေါက်တဲ့မွေရှိတယ်တရဝတိုင်းတရဝတိုင်းမှာ သဘောကောင်းပါတယ်ဆိုတော့နွားတောင်လူခွေးတဲ့နွားရှိတယ်နော်မျက်စာပြီးလူခွေးတဲ့နွားရှိသေးတယ်အဲ့တော့ဆရိုက်ဆိုတာနတ်ပြည်ရောက်ပြီးတော့ဝသဝတိနတ်ပြည်မှာနေတဲ့ဆရိုက်ဆိုးတဲ့မာရဆိုတာလေဒီလိုသဘောပဲသူဆရိုက်ကိုဆိုးတာ တခြားဘာသာတွေမှာလည်းအဲ့ဒီမာရလိုဟာမျိုးစေတံဆိုတာရှိပြန်တယ်နော်ဘာသာကြားတွေမှာစေတံဆိုတာအဲ့ဒီမာရပဲဖရာသခင်ကိုနှောက်ယှက်တယ်ဆိုပြီးတော့အဲ့တော့အလုံးပေါင်းလိုက်တဲ့အခါကျတော့မန်၅ပါးမာရ၅ပါးနော်ရှားကောင်းတဲ့တတ်ရည်တာအဲ့ဒါကြောင့်မို့လို့အတန်ထွက်တော့မာရ မာရ၅ပါးလို့ခေါ်တာဒါပဲဗမာတန်ကမန်၅ပါးလို့ပဲတန်ထွက်တယ်သေတ္တတင်တန်နဲ့မန်၅ပါးလို့ပဲခေါ်ကြတယ်မြန်မာပြည်မှာအဲ့ဒါနဲ့သုံးနှုံးတာတွေအများရှိတယ်လောကမှာအောင်ဖရာတို့စီနာမှာအောင်ဖရာတို့မအောင်ကျွန်းတို့နော်အဲ့ဒီကဒီမာရနဲ့ပတ်သက်တာတွေကြီးပဲကောင်းတော့နော် အဲ့လိုဒီမာရနဲ့ပတ်သက်ပြီးတော့မှတ်သားစရာမှန်၅ပါးတဲ့ပြန်ပြီးပြောပြမယ်နံပါတ်1ကခိဋိတမာရနံပါတ်2ကအဘိသင်္ခါရမာရဒါကံတရားနံပါတ်3ကခန္ဓာမာရနံပါတ်4ကမစ္စုမာရ နံပါတ်5ကျတော့ဒေဝပုဒ္ဒမာရာနတ်သားဆိုရဲမာရာအဲ့တော့ပါဠိစာပေမှာမာရာဆိုတာအဖြတ်သမားတွေသို့မဟုတ်ဖြတ်တတ်တဲ့သဘာဝတရားတွေတို့၅မျိုးသတ်မှတ်ထားတာရှိတယ်အဲ့တော့မြတ်စွာဘုရားဟာအဲ့ဒီ၅မျိုးလုံးကိုအောင်မြင်တာဖြစ်သောကြောင့်မင်္ဂလာပါးကိုအောင်တော်မူသောမြတ်စွာဘုရားဆိုတာစိနဆိုတဲ့စကားလုံးက ပင်စမာရိစိနာတိတိစိနောပင်စမာရိမင်္ဂပါတို့ကိုစိနာတိအောင်မြင်တော်မူ၏ဣတိထောကြောင့်မာရောစိနာမာစိနောစိနာမြည်၏တို့မင်္ဂပါအောင်နဲ့မြတ်စွာဘုရားလို့လို့ခေါ်တာအဲ့တော့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကိလေသာဆိုတဲ့ နံပါတ်1မာရကိုအောင်းတာတော့ရတ္တမနဲ့အောင်းတာဒါနောက်ထပ်ပြန်ပြီးတော့ဒါမနှောက်ရှက်တော့ဘူးဖရာကိုကိလေသာကိုအောင်းတာတစ်ခါပဲအောင်းတာနှစ်ခါလုံးเสียမလို့ပြောမယ်ဆိုရင်တော့ကိလေသာပထမကိလေသာတွေကတချို့အောင်တာသောတပတ္တိမဲ့နဲ့အောင်တယ်တဂရဂမိမဲ့နဲ့အောင်တယ်နာဂမိမဲ့အောင်တယ်ရတ္တမဲ့ကြတော့ကိလေသာလုံးဝအောင်သွားပြီရှင်ထဲမှာကိလေသာတွေကုန်အောင်သွားပြီ အဲ့တော့မတရားနဲ့ကိရိတာတွေကိုအောင်လိုက်တယ်ဒါကြောင့်မို့ဇိနကိရိတာမာရကိုအောင်တယ်နောက်တစ်ခုကတော့အဘိသင်္ခါရမှာကိရိတာတွေကိုအောင်လိုက်လို့ရှိရင်ကံတရားကိုလည်းအောင်ပြီးသားဖြစ်လို့ ကိလေသာကုန်လို့ရှိရင်ကံကလည်းကုန်သွားတာပဲကိလေသာនិရောဓိကမ္မនិရောဓောကိလေသာချုပ်လို့ရှိရင်ကံချုပ်တာဖြစ်သွားကြောင်းကိလေသာကိုအောင်ခြင်းဖြင့်ကံကိုလည်းအောင်မိတာဖြစ်သွားတယ်ဘယ်လိုအောင်တာတော့ဆိုရင်ရသော်ဗျာတဏ္ဍမှာကံဟောင်းနေရှိနေတော့လည်းပဲကံအတ္တဆိုတာကိလေသာမရှိတဲ့ကုံသွားတဲ့နောက်မှာကံအတ္တဆိုတာမဖြစ်တော့ နော်ကုသိုလ်ကံဆိုတာပဲဖြစ်တော့အကုသိုလ်ကံဆိုတာတော့လုံးဝမရှိတော့ဘူးအဲ့တော့ကံဟောင်းကတော့ခန္ဓာရှိနေတယ်များပါတယ်အဲ့တော့ကံအစ်မဖြစ်တော့လို့အဘိသင်္ခါရမန်ဒုတိယမြောက်ဖြစ်တဲ့အဘိသင်္ခါရမန်ကိုလည်းမြတ်စွာဘုရားအောင်းတယ်လို့သူတို့ဆိုတယ်တတိယခန္ဓာမှအောင်းတယ်ဆိုတာက ကိလေသာနဲ့ကံဒီနှစ်ခုကိုဖယ်လိုက်လို့ရှိရင်သူတို့ထုတ်လိုက်တဲ့ခန္ဓာဆိုတာနောက်ထပ်မရှိတော့ခန္ဓာထုတ်မဲ့အကြောင်းတရားတွေမရှိတော့အကြောင်းတရားတွေအောင်ဉာဏ်အဖြစ်ခန္ဓာဆိုတဲ့မာရကိုလည်းပဲအောင်ပြီးသားဖြစ်သွားတယ်လို့သူပြောရတယ်ဒါလက်ရှိခန္ဓာကြီးကတော့ရှိနေသေးတာပေါ့သို့တော့နောက်ဘဝနောက်ခန္ဓာဆိုတာမရှိတော့သည့်အတွက်ကြောင့် ခန္ဓာကိုလည်းအောင်တယ်လို့သူပြောတာနောက်တစ်ခါမစ္စုမာရခန္ဓာရှိရင်သိဆုံးခြင်းရှိတယ်ဒီဘဝခန္ဓာကြီးကတော့ပြိနိဗ္ဗာန်ပြုပြီးသိဆုံးအောင်မှာပဲသို့တော့နောက်ဘဝမှာခန္ဓာဆိုတာအကြောင်းတွေမရှိတော့လို့ကံနဲ့ကိလေသာမရှိတော့လို့သိခြင်းတရားကိုလည်းသိခြင်းတရားဆိုတာလည်းမရှိဘူး မရှိတော့သည့်အတွက်ကြောင့်သိခြင်းတရားကိုလည်းအောင်းတယ်လို့ပြောဆိုလိုတာကနံပါတ်1နဲ့နံပါတ်2ကအကြောင်းတရားကိုအောင်းလိုက်တာအကြောင်းတရားနံပါတ်1နံပါတ်3နဲ့နံပါတ်4ကအကျိုးတရားကိုအောင်းတာသူတို့ထုတ်လုပ်တဲ့အကျိုးတရားခန္ဓာနဲ့မစ္စုဆိုတာကံကိလေသာကိလေသာနဲ့ကံရှိမှဖြစ်တာအဲတော့ဓမ္မအောင်လိုက်တာအဓိကအောင်မြင်မှုပဲ။ ကိရိတာနဲ့ကံကိုအောင်မြင်လိုက်ခြင်းအပြင်ကံကိရိတာကထုတ်လို့မဲ့ခန္ဓာကိုလည်းအောင်မိတာဖြစ်သွားတယ်။ခန္ဓာကြောင့်ဖြစ်လာမဲ့သိဆုံးခြင်းဆိုတာလည်းအောင်မိတာဖြစ်သွားတယ်။အဲ့ဒါတွေကတစ်ခါပဲအောင်ရလို့တယ်အချိန်ချင်းအောင်မှုမလို့အဲ့တော့အချိန်ချင်းအောင်နေရတာကတော့အချိန်ချင်းလာလာပြီးနှောက်ရှက်ပြီးတော့မြတ်စွာဘုရားနဲ့ဆုံတွေ့ပြီးအကျဉ်းချင်းလာလာပြီးဒုက္ခပေးတာတော့ထေဝဗုဒ္ဓမှာ အဲ့ဒီတေဝဗုဒ္ဓမာရကိုလည်းပဲသူနှောက်ရက်ခြင်းနဲ့နှောက်ရက်လို့မရတော့သူ့ကိုလည်းအောင်တယ်လို့ပြောလိုက်ရတာနောက်ဆုံးတော့သူအလျှော့ပေးသွားတယ်စောစောပိုင်းကအလျှော့မပေးဘူးသေမအေးတယ်ဆိုတော့မြတ်စွာဘုရားကကဲငါပြိဋိဘဆန္ဒမယ်လို့ဆုံးဖြတ်လိုက်မှသူမနှောက်ရက်တော့တာနဲ့တူတယ်အဲ့လိုဆိုနှောက်ရက်မသေးမချင်းနှောက်ရက်နေတဲ့ဟာသဘောပဲနောက်ဆုံးမှာ တက်တော်80ပြည့်ကန်ဒီ3လအလိုမှာအရှင်ဘုရားရှင်တော်ပြောခဲ့ဘူးတဲ့ငါရဲ့တပိသာဝကဖြစ်တဲ့ဘိက္ခုဘိက္ခုနီဥပဒကဥပဒိကမတွေဟာတရားဓမ္မနဲ့ပတ်သက်ပြီးကြွမ်းကျင်မှုမရှိကြသေးဘူးကြင်ကြံကြုတ်ကိုအထုံနိုင်စွာမရှိကြသေးဘူးဖြစ်ပေါ်လာတဲ့တရားဓမ္မကိုအကျယ်တဝင်းဟောပြောနိုင်စွာမရှိကြသေးဘူးဖြစ်ပေါ်လာတဲ့ ဆန့်ကျင်မဲ့ဝါဒတွေကိုဖြည့်ရှင်းနိုင်ခြင်းမရှိကြသေးဘူးငါရဲ့ဗြဟ္မစရိယသာသနာ မကျေပြန့်သေးဘူးလို့ရှင်ဘုရားပြောတယ်မကျေပြန့်သေးသမျှငါပြိဋိဘံမဆန်သေးဘူးလို့ရှင်ဘုရားမိန့်ခဲ့တယ်အခုရှင်ဘုရားမြုံမှန်ချက်တွေအလုံးရှိပါပြီအဲဒါကြောင့်လောကမှာမနေပါနဲ့တော့လို့ဆိုအဲ့ဒါနောက်ဆုံးလာပြီးတော့နောက်ဆက်တဲ့ နောက်ရှက်တာပဲအဲ့တော့ तू နောက်ရှက်လို့မြတ်စွာဘုရားပြိဋိဘာသနာလားဆိုမဟုတ်ဘူးဖယားအနေနဲ့လှုပ်ရှားကုံသွားပြီလှုပ်ရှားကုံသွားသည့်အတွက်ကြောင့်လှုပ်ရှားဆိုတော့သူကရိုင်ဟောမှကျွတ်မဲ့တရားမရှိတော့ဘူးပေါ့ဒီတဲ့ဒါရသော်ဘုရားဟောတာတဲ့တရားတွေကိုနာပြီးကျွတ်မဲ့လူတွေတော့ရှိသေးတယ် ဒီလမ်းစဉ်အတိုင်းလိုက်မယ်ဆိုရင်တော့ကျွတ်နိုင်သေးတယ်။ဘာလို့ဆိုတော့မြတ်စွာဘုရားကဣမေသသုဘတ္တဘိက္ခုသမ္မာဝိဟရေယအတုံညော လောကောအရဟံတေဟိအတ္တလို့ပြောတာ။သုဘတ္တပြပတ်ကြီးကိုငါချက်မှတ်ထားတဲ့နိလန်အတိုင်းကောင်းကောင်းလိုက်နာကျင့်သုံးကြမယ်ဆိုရင် လောကကြီးဟာယဟန္တာနဲ့မစိတ်သုံးပါဘူးလို့ပြောထားတာ။ဘုရားတရားဟောတာအကျွတ်တရားရဖို့ ပြည့်စုံတဲ့ဤစနစ်တွေအကုန်ပေးပြီးသွားပြီနောက်တော့ထပ်ပေးကြမရှိတော့ဒါကြောင့်လှုပ်ရှားကြီးကလှုပ်ပြီးသွားပြီလှုပ်ပြီးသွားတဲ့ကျွတ်တဲ့ပုဂ္ဂိုလ်တွေလည်းကျွတ်ကုန်ပြီဖះအနေနဲ့ဘယ်သူဖြစ်မကျွတ်သေးလို့တရားတွေကိုဆုံးမဖို့ခြံထားခဲ့တယ်အဲ့ဒီတရားတွေကိုနိုင်ယူခြင်းအပြင် ကျွတ်သွားနိုင်တဲ့ပုဂ္ဂိုလ်တွေအများကြီးပဲ ဒီသစ္စကဆိုတဲ့နိကဏကြီးဟာမြတ်စွာဘုရားဟောတော့ကမြတ်စွာဘုရားနဲ့နှစ်ခါဆုံတယ်ပေါ့သူကအကျွတ်တရားမရဘူးအခွင့်သာတိုင်းမြတ်စွာဘုရားကိုကောတယ်ပက်တယ်သူကဆန့်ကျင်မဲ့လုပ်တယ်သို့တော့မြတ်စွာဘုရားသူ့ကိုတီးခမ်းပြီးတော့တရားတွေရှင်းပြတယ်ဘာအတွက်တုံးဆိုရင်ဝါဒနာပါကိယ နောက်ဘဝတွေဘဝတွေမှာသူကအခြေခံလေးရတော့အောင်လို့ဘုရားရှင်းပြတယ်။အဲကြောင့်မို့လို့သူကမြတ်စွာဘုရားပြိဋိဘဆံပြီးတဲ့နောက်မှာတီဟိုကျွန်းမှာလူဖြစ်ပြီးတော့အဲ့တီဟိုကျွန်းမှာသူ့ဘွဲကဗုဒ္ဓရခိတလို့ထင်တယ်။အဲ့ဒီယဟန်ဖြစ်ပြီးတဲ့အခါမှာသူကယဟနာဖြစ်သွားတယ်။ သီယိုသာသနာမှာသူကျွတ်တန်ကျွတ်တန်ဝင်သွားအဲ့သစ္စကကြီးအဲ့ဒီမှာကျွတ်တန်ဝင်သွားတာဖရာလက်ထက်ဖရာသက်တော်တရားရှိတော်တော့သူကျွတ်တန်ဝင်အဲ့လိုဆိုတာအဲ့တော့အဲ့ဒီလိုမာရဆိုရထက်မယ်အခုမာရတန်ရုပ်မှလာတဲ့ မြတ်စွာဘုရားစီအကြိမ်ကြိမ်လာပြီးတော့အနှောက်ယှက်ပေးတဲ့မာရအကြောင်းကိုဒီနေ့ကနေစပြီးတော့အပိုင်းတစ်ကစပြီးမပြီးမချင်းပေါ့နော်မပြီးမချင်းအဲ့ဒါကိုဟောမယ်မာရတန်ရုပ်ကိုဟောပေးတာအဲ့တော့ပထမတုတ်ကတပောကမ္မတုတ်လို့ခေါ်တယ် မင်္ဂဘာအကြောင်းကိုရှင်းပြတော့ဒီနေရာမှာသက်ဆိုင်တာမာတေဝဗုဒ္ဓမာရဆိုရက်တရဝတယောက်အကြောင်းပဲတရဝကမြတ်စွာဘုရားစီ လာလာပြီးတော့နောက်ဆက်တဲ့အကြောင်းလေးအဲ့ဒါကိုဟောမှာအဲ့ဒီနေ့မှာနိုင်ငံသားတွေအယူဆလွဲတာတခုရှိတယ်နိုင်ငံသားတွေကမာရ၅မျိုးရှိတဲ့တည်းပဲ ကိရိတာမာရအပိသင်္ကာရမာရခန္ဓာမာရမစ္စုမာရအဲ့ဒီလေးမျိုးကိုလက်ခံပြီးထေဝဗုဒ္ဓမာရကြတော့လက်ခံဘူးသူတို့မယုံဘူးပေါ့လေသူတို့လည်းရှိတာပဲစေတန်ဆိုတာသူတို့မယုံတာတော့သူတို့ယုံရင်ယုံတာပဲမယုံရင်တာမယုံဘူးနိုင်ငံညာသားဆိုရလို့ပါသူတို့ပြန်မေးလိုက်ရင်သူတို့မဖြေနိုင်ဘူးအဲ့ဒါနော် သူတို့ယုံခြင်းမယုံခြင်းဟာအတိပ္ပယ်ရှိတာမဟုတ်ဘူးတော့တချို့ကျတော့နိုင်ငံညာလူတွေရေးထားတဲ့စာတွေဖတ်ပြီးတော့ဟုတ်ထင်တဲ့လူကလည်းရှိသေးတယ်ပမာပြေမှာနိုင်ငံညာရေးတာမှမှန်တဲ့ရောင်ရောင်နေဖြစ်တတ်တယ်အဲ့မှာပါရေးထားတော့ဆိုဒီဒေဝဗုဒ္ဓမန်နဲ့ပတ်သက်ပြီးတုတ်တန်တွေတော်တော်များများရှိတယ်အဲ့ဒါတွေကို နတ်သားဆိုတာကိုသူတို့လက်မခံဘာကိုလက်ခံတော့ဆိုဘုရားဟောတာရာဂဒေါသမောဟဆိုတဲ့ဒီကိရိတာတွေကမာရပဲအဲ့ဒါတွေကဘုရားကိုလာလာနှောက်ရှက်တယ်လို့သူတို့အဲ့လိုယူဆတယ်အဲ့တော့ဘုရားကိရိတာပယ်တာခဏခဏပယ်နေရတဲ့သဘောဖြစ်တာပေါ့သူတို့ပြောပုံကတော့ဘုရားကိရိတာတစ်ခါပဲပယ်တာဟုတ်စားသူတို့ပြောတော့ဘုရားကိရိတာထပ်ထပ် အိမ်ခဏခဏလုံးနေတဲ့အဓိပ္ပာယ်ရောက်နေအဲလုံးဝမမှန်ကန်တဲ့အတွေးတွေပေါ့နော်သူတို့ပြောလေမှန်တာမမဟုတ်တာသူတို့အမှားတွေအများကြီးကိုလူတွေကဟုတ်တယ်တရုတ်ပြည်ကိုပါဠိလိုအိန္ဒိယတို့တီဟိုတို့ကချိနလို့ခေါ်တာချိန ပမာစာရေးတဲ့ကစိနရထစိတ်တိုင်းဆိုပြီးပမာစာပေမှာရေးတယ်အိန္ဒိယတန်တွေချိနာအဲ့ဒါဟိုအင်္ဂလိပ်ကလာပြီးတော့ China လို့ဖတ်တာအဲ့ဒါမှားဖတ်တာမှားချိနာအဲ့သူတို့မှားတာဟိုဒီအလူတွေကထောက်မပြကြဘူးမင်းတို့မှားဖတ်တာလို့ဒါနော်သူတို့ဖတ်လိုက်ရင်ဟုတ်ထင်နေကြတာအဲ့စကလုံးကချိနာဆိုတဲ့စကလုံးပဲ C H I A ပေါင်းထားတာမဟုတ်လား စေးချင်အိုင်ကချိပဲလေအနေရနာပဲလေချိနာပဲဘာဖြစ်လို့ခြိုင်နာဖြစ်ရမှာတော့ဒါသူတို့မှားဖတ်တာအဲ့ဒါကိုပမာပြာစုကမှားတာမှမှမသိကြဘူးသူတို့ပြောရင် ဟုတ်တယ်ထင်ကြတယ်သူတို့မဟုတ်တာတွေအများကြီးပဲမဟုတ်တာတွေအများကြီးဒါအပုတ်ချပြောတာမဟုတ်ပါဘူးဟိုအမှားဆိုတာလူတိုင်းမှာရှိပါတယ် မားဆိုတာလူတိုင်းမှာရှိတယ်တခါတော့အမေရိကန်ဦးစင်းတယောက်ဘုန်းကြီးစီလာပြီးတော့အမေရိကန်ဩကလန်ဟောမစတိတ်ကပြီးတော့သင်္ကန်းလာဝတ်တယ်သူကဩကလန်ဟောမစတိတ်အမေရိကန်ပြည်နယ်90ကျော်ရှိတဲ့ထဲဩကလန်ဟောမလာတာသူကကတိကတလုံးမေးတယ်ကတိကတလည်းပြောတယ်ပမာစကားတော့သူကနည်းနည်းပါးပါးသင်တာတော့ပမာလို့ပြောတာ သူကလာပြီးတော့တရက်တော့ပြောတယ်သူဗမာစာသင်ပေးတဲ့အခါကျ Burmese language is very funny တဲ့သူမြန်မာဘာသာစကားတကယ်ရည်စားကောင်းတယ်လို့ပြောတာဒါနဲ့ဘုန်းကြီးကဘာဖြစ်လို့လဲကွာတော့ဆိုရှေးတဲ့အတိုင်းမဖတ်လို့အော်အဲ့ဒီဆိုလို့ရှိရင် all languages are very funny ပဲလို့ဘာသာစကားတိုင်းဟာ ရေးတဲ့အတိုင်းမဖတ်လို့ဖန်ဒီရဲစရာကောင်းတယ်ဆိုရင်ဘာသာစကားမှန်သမျှရေးတဲ့အတိုင်းမဖတ်ဘူးလို့ဘယ်အင်္ဂလိပ်ဘာသာရောရေးတဲ့အတိုင်းဖတ်လား I know you ဆိုတဲ့အခါကနိုးလို့ရေးပြီးတော့ဘာလို့ know တယ်ဖတ်တာအောင် K ပဲရောက်သွားတယ်မင်းတို့ရောဖတ်လို့လားဒီ ਉਹ ကျတော့ do လို့ဖတ်ပြီး ਟੀ ਉਹ ကျတော့ဘာလို့ to ဖြစ်သွားပြန်လဲ PUD ကြတော့ပုတ်လို့ဆိုပြီးတော့ BUD ကြတော့ဘာလို့ဘတ်ဖြစ်ပြန်တာလဲအကုန်လုံးကမင်းတညီတဲ့ဖတ်ပါလားအကုန်လုံးအဲ့ကြတော့နောက်မမေးရတော့အဲ့လိုလူတွေနော်အဲ့လိုလူတွေအဲ့သူသူတို့အမှားကြတော့မမြင်ဘူးတပြည့်လူတွေအမှားကြသူတို့ထောက်ပြတယ်အဲ့ရှောလဲဟုတ်တယ်ထင် အဖြူအထင်ကြီးတဲ့ယောဂကလည်းဗမာပြည်တွေမှာဆွဲတတ်သေးတယ်အဲ့ဒါတတိထားဖို့လိုအပ်တယ်ပေါ့သူတို့တိုင်းပညာတတ်တာမဟုတ်ဘူးသူတို့တိုင်းသူတို့တော်တာမဟုတ်ဘူးဖြူတိုင်းတော်တာမဟုတ်အဖြူညံ့နေကလေးကဝတွေအများကြီးရှိသေးတယ်ဒါသူတို့ပြစ်အပုတ်အပုတ်ချပြောတာမဟုတ်ပါဘူးเนาะမကောင်းတော့မကောင်းဘူးအဲ့လိုပြောရတာဟိုနားလဲအောင်ပြောပြတာလူတွေကတချို့ကြတော့ အဖြူဆိုရင်ထင်ကြီးတယ်လို့ပြောတာဖြူတိုင်းမဟုတ်ဘူးလို့နော်ဘယ်တိုင်းလည်းမမှောက်ပါဘူးဖြူတိုင်းလည်းကောင်းတာမဟုတ်ပါဘူးကောင်းခြင်းမကောင်းခြင်းကသူ့ရဲ့ဇေယိုင်းနဲ့ဆိုင်ပါတယ်နော်အဲ့တော့တချို့အရေးထင်မကြီးသင့်တာတွေအများကြီးရှိတယ် ဘာမှမတက်ဘဲနဲ့ဗမာပြည်လာဆရာလှုပ်သွားတာတွေရှိတယ်နော်ဗမာပြည်ကလူတွေကအလိန်ခံရတာတွေရှိတယ်လေကြားနေရတာပဲလာလိန်သွားတယ်တကယ်တက်တာမဟုတ်ဘူးဒီကလည်းအဖြူဆိုဟုတ်တယ်ထင်ပြီးလက်ခံအနိုင်ငံညာသားနိုင်ငံညာသားတော်တယ်အကုန်တက်တယ်ကြီးပဲထင်တယ်ကလေးကွာတွေပြည့်နေနိုင်ငံညာနော်ကလေးကွာတွေပြည့်တက်ချင်းမတက်ချင်းဆိုတာရည်ချင်းပေါ်မှာမူတည်ပြီးတော့ပြောအောင် ဗမာလဲဗမာတိုင်းတတ်တာမှမဟုတ်တာတတ်တယ်မတတ်ဘူးဆိုတာတခြားစီပဲပေါ့ဒါတရားရကတိုင်းစွတ်ပြီးတော့ထင်မကြီးသင့်ဘူးကိုယ့်ဟာကိုယ်ပဲလှုပ်သင့်တယ်ပေါ့နော်အဲ့တော့ဟုတ်ပြီသူတို့ပြောတိုင်းရေးတိုင်းကို တချို့ကဗမာပြည်မှာဘာသာပြန်ပြီးတော့စာအုပ်ထုတ်တာတွေရှိတယ်အဲ့ဒါတွေကမှန်မှန်မှန်တာအဲ့သူတို့ပြောတဲ့အတိုင်း ရာဂဒေါသမောဟကိုမာရခေါ်ရဲဆိုတာဟုတ်တယ်ကိလေသာမာရတာအဲ့ဒါကဖျားစီလာလာပြီးခဏခဏဟိုလိုပြောလိုက်ဒီလိုပြောလိုက်ခြောက်လိုက်လုံနေတာတဲ့အဲ့ဒီရာဂဒေါသမဟုတ်ဘူးဒေဝဗုဒ္ဓယူရမှာဒေဝဗုဒ္ဓမဟုတ်ဘဲနဲ့ရာဂဒေါသပြောမှဆိုရင်ဖျားရင်ထဲမှာခဏခဏလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်ဖျားပါဆိုမှလောဘဒေါသမောဟတွေပဲရှိတော့မှာတော့နော်ဒါအဲ့ဒီလို အမီးအမောက်မတဲ့တဲ့အယူဆတွေကဗမာပြည်ထဲမှာတချို့ဘာသာပြန်ပြီးရောက်နေတာတွေရှိတယ်တတိထားဖို့လိုအပ်တယ်ပေါ့သူတို့ရေးတဲ့အတိုင်းဟုတ်တာကြီးမဟုတ်ဘူးပိဋကစာပေမှာမှန်မှန်ကန်ကန်ရှိတယ်အဲ့တော့ကဲတေဝဗုဒ္ဓမန်နဲ့ပတ်သက်ပြီးတော့ပြောအောင်ဒီသုတ်တန်လေးကိုအေဝမေတုတ္တန်နဲ့စထားတယ် ရှင်သာရှင်အာနန္ဒာကပထမတန်ခါရတာတော့ပြန်ပြောပြတဲ့စကားသူမြတ်စွာဘုရားထံကအခုလိုမှတ်သားနာယူထားခဲ့ပါတယ်ဒါသူစကားမဟုတ်ဘုရားစကားပါဆိုတာကိုသူတီးပြတာဒါဒါပေမဲ့ဆိုရင် ကိုဟောတာလို့ဖြစ်နေမှာဆိုတော့အေဝမေတုတံဒီတိုင်းပဲသူနိုင် မှတ်သားခဲ့ပါတယ်တဲ့ ဧကံတမယမကဝဥရုဝေလာယံဝေရတိနစ္ဆာနေရင်စရာယတီရီအစပါလနိကြောရမူနေပထမပိတံဗုဒ္ဓောမြတ်စွာဘုရားဟာဥရုဝေလတော်မှာနေရင်စရာမြက်ကမ်းကြီးမှာရှိတယ်အစပါလညောင်မင်းအောက်မှာဖျားဖြစ်စားကနေထိုင်ခဲ့တယ်တဲ့ အစဗလာညောင်းမင်းအောက်ရောက်တော့ဖះဖြစ်စနေထိုင်ခဲ့တယ်အဲ့ဒီလိုနေထိုင်တဲ့အချိန်မှာတဲ့တပါးတဲ့နေပြီးတော့တွေးမိတယ်ဒါသဘာဝပဲလေလူဟာကိုတယောက်တည်းနေတွေးတာပဲလေခေါင်းထဲမှာတွေးမိတယ်တဲ့ဘာတွေးမိတော့ဆိုမုံတော်ဝတ္တမိတာယဒုက္ခရကာရိကာယသာဓုမုံတော်ဝတ္တမိတာယအနတ္ထတံ တဟိတာယဒုက္ခရကာရိကာယသာဓုဝတ္တမိမုတ်တော်ဘောဓိသပစ္စကံမြတ်စွာဘုရားသူ တွေးမိတာလေးပြန်ပြောတယ်ငါဟာခက်ခဲပင်မလှတဲ့ဒုက္ခရစရိယအကျင့်ကြီးကနေငါခုမှလွတ်သွားပြီတယ်6နှစ်နီးနီး6နှစ်နီးနီးလမ်းချော်ပြီးတော့ ခန္ဓာကိုယ်ပင်မခံပြီးတော့အတ္တကိလမထအတုယောဂအကျင့်တွေကိုကျင့်တယ်အဲ့ဒါကိုဒုက္ကရစရိယာလို့ခေါ်တယ်တချို့ကမှားပြီးဒုက္ခစရိယာလို့ခေါ်တယ်ဒုက္ခစရိယာမဟုတ်ဘူးဒုက္ကရစရိယာဒုဆိုတာခက်ခဲတယ်ကရကလှုပ်ဖို့အမတမပင်မလို့လိုက်နာဖို့ရအမတမလှုပ်ဖို့အမတမခက်တဲ့အကျင့်လို့ဆိုလိုတယ်ဟော6နှစ်ပါလို့မြတ်စွာဘုရား ဒုက္ခရစရိယအကျင့်ကိုကျင့်တာအဲ့ဒီမှာဖျားဖြစ်သူရောက်ပြီးတဲ့နောက်မှာမြတ်စွာဘုရားပြန်တွေးတာဩဒီဒုက္ခရစရိယအကျင့်ဆိုးကြီးကငါခုလွတ်သွားတာကောင်းလိုက်တာလွတ်သွားပြီခုမှလွတ်တော့တာပဲအကောင်းထင်ပြီးတော့ကျင့်တာဖျားမှားတော့မှားသွားတာမှားပြီးတော့ကျင့်တာအဲ့ဒါကြောင့်ဖျားဖြစ်တာမဟုတ်ဘူး ပင်ပန်းခံလို့ဘုရားဖြစ်တာ။ဒါမှမဟုတ်တပည့်ဆက်ကြကြတော့ဟောတယ်လေဘုရား။မင်းတို့ယဟန်တရားကျင့်မှုပပစိတအဖြစ်ရောက်လာလို့ရှိရင်ဒီလန်းနှလန်းကိုမလိုက်နဲ့ကာမတုခံလိကနိယောကစိန်ခံတဲ့လမ်းမလိုက်နဲ့အတ္တကလိမထတုနိယောက ကိုပင်မခံတဲ့ဒုက္ခရစရိယအကျင့်လမ်းကိုမလိုက်နဲ့လို့ဆိုပြီးတော့ မရှိမပฏิပဒါလမ်းကိုဟောပေးခဲ့တာအသူကိုယ်တိုင်မှားခဲ့တာမသိခင်ကမှားခဲ့တာအဲ့ဒါကြောင့်မို့ခေါင်းထဲမှာပေါ်လာတယ်ဒီခက်ခဲပင်ပန်းလာတဲ့ဒုက္ခရစရိယာကလွတ်သွားလိုက်တာ ကောင်းလိုက်တာတဲ့ခုမှလွတ်သွားတယ်သာဓုဝတ္တမိတာယအနတ္ထသဟိတယဒုက္ခရအနတ္ထသဟိတတယ်ဘာကောင်းကျိုးမှမရလိုက်တဲ့ဘာမှအကျိုးမရလိုက်တဲ့ဟာ နော်ကိုလိုချင်တဲ့အသိဉာဏ်ဆို14မှမရလိုက်ဘူးအဲ့ဒါပြောတာဒွေဆက်ကြဟောတော့လေအတ္တကိလေသာနုယောကောဒုက္ခနာရိယောနတ္ထသဟိတောဆိုပါတာပဲလေဘာကောင်းညို့မှမရပင်မယုံတက်တက်ပဲဖြစ်သွားတယ်အဲ့ဒါလို့ပင်မယုံတက်တက်ဖြစ်သွားတဲ့ကောင်းကျိုးချမ်းသာမရတဲ့ဒုက္ခရအစိရိယာအကျင့်ကလွတ်သွားတာကောင်းလိုက်လေစွာတာဓုဝတ္တမိမုတ်တော့ဘောတွေ လမစ္စကံငါဟာခုမှပဲမာယွင်းနဲ့အကျင့်လမ်းကြောင်းကြီးကလွတ်ပြီးတော့ခုမှပဲဘောဓိဆိုတဲ့အရတ္တဘဉာဏ်သဗ္ဗညုတဉာဏ်တော်ကြီးခုမှပဲရတော့တယ်လို့ပြန်တွေးတာနော်အစမလာညောင်မဲ့အောင်မှာနေရကနေပြန်တွေးမိတာအဲ့လိုတွေးမိနေတော့အခွင့်ချောင်းနေတဲ့ မာရရောက်လာတယ်မြတ်စွာဘုရားဘာတွေတွေးနေတော့ဆိုတော့ तू ကသူ့အလုပ်လည်းမဟုတ်ဘဲနဲ့အမြဲတမ်းချောင်းပြောနေတာစောင့်ကြည့်နေတာတော့မြတ်စွာဘုရားတွေးပြီဆိုတော့ तू ကနတ်ရဲ့စွမ်းတကူနဲ့လူတွေရဲ့ယင်ထဲကအတွေးတာကိုသိတယ်တွေးတယ်ဆိုတာယင်ထဲမှာရိုက်ခတ်တာလေရိုက်ခတ်တဲ့အတန်ကလေးတွေရှိတယ်တော့လူတွေတော့မကြားနိုင်ဘူးပေါ့တမန်လူတွေကမကြားဘူးကြာတွေးနေတယ်ဆိုတာယင်ထဲမှာရိုက်ခတ်နေတာပဲ အဲ့ဒီအတန်လေးကိုသူကနားထောင်ပြီးဘာတွေတွေးနေတယ်ဆိုတာသိတယ်အဲ့လိုလာတာအထခောမာရောပါပိမာစိတ်ယုံမှရှိတဲ့မနဟာမြတ်စွာဘုရား တွေးတောနေတာကိုသိတော့ဘုရားနောက်ရောက်လာတယ်ဘုရားနာဗျာခဏရောက်လာတယ်အမြဲတမ်းသူကအကွက်ချောင်းနေတာဘုရားနာရောက်လာတယ်ရောက်လာပြီးတော့မြတ်စွာဘုရားကို ပြောတယ်။ဘာနဲ့ကာထာဘာနာနဲ့သူကပြောတဲ့အခါဘယ်လိုပြောလိုက်တာတော့မြတ်စွာဘုရားတွေးပြီးတဲ့အချိန်လေးမှာသူကကောက်ပြီးတော့ပြောလိုက်တာ။တဘောကမ္မအပက်ကမ္မယေနသုတ်စန္တိမာနဝအတုတ်တော်မင်းယတိတုတ်တော်တုတ်တိမက်ကအပရတော။ဒီလိုပင်ပင်ပန်းပန်းကျင့်ရမယ်အကျင့်မျိုးက အကျင့်မျိုးက လွဲပြီးတော့တဲ့လောကမှာမြည်သည့်တ attva မှာကိလေသာက မစင်ကြဲနိုင်ဘူးတဲ့ဒီလိုမကျင့်မဲနဲ့ကိလေသာကမစင်ကြဲနိုင်ဘူးတဲ့အတုတ်တော်မင်းယတိတုတ်တော်တဲ့ကိုရောကမစင်ကြဲပဲနဲ့ကိုယ့်ကိုယ်စင်ကြဲတယ်လို့ထင်တာတဲ့သုတ်တိမက်ကအပရတော်ကိုရောဟာစင်ကြဲကြောင်းလမ်းကနေပြီးချော်ထွက်သွားပြီလာပြောတာနော် ဒါပြောတာကိုကိုစင်ကြယ်တဲ့ထင်မနေနဲ့လမ်းလွဲသွားပြီဒုက္ခရစရိယာကျင့်နေတာတော့ဒါလမ်းလို့သူကတတ်မှတ်တယ်အဲ့ဒီအကျင့်ကိုမကျင့်တော့တဲ့ကလေးကကိုတော့သွားပြီလွဲချော်သွားပြီကိုတော့စင်ကြယ်တဲ့ပုဂ္ဂိုလ်မဟုတ်ဘူးလို့အဲ့လိုမြတ်စွာဘုရားကို ပြောတဲ့အခါမြတ်စွာဘုရားကအင်းအခုပြောလိုက်တဲ့အတန်ဟာဒါမာရပဲမာနလာပြီးတော့ငါပြောနေတာပဲ မြတ်စွာဘုရားအတန်ကြားပြီးတော့အတန်ကိုသိပြီးတော့ဣတိဝိရိတောမာရံပပိမန္တံခရာဣစမြတ်စွာဘုရားတုံ့ပြန်ပြီးတော့ပြောကြလိုက်တယ်တဲ့အချိန်မှာအဲ့တော့ဒီနေရာမှာမြတ်စွာဘုရားကဒီဒုက္ခရစရိယာတွေကိုမားတယ်လို့တွေးနေတဲ့ကြောင်က तू ကဒါမဟုတ်ဘူးမမှားဘူးမှန်တယ်ကိုတော့အဲ့ဒါမကျင့်တော့ဘဲနဲ့ကိုတော့ ရှောင်ထွက်လိုက်တာလွဲတယ်ကိုယ့်ကိုစင်ကြယ်တယ်မထင်နဲ့ဆိုတာပြောတာအဲ့တော့မြတ်စွာဘုရားသူ့ကိုရှင်းပြတာအနတ္ထတန်ဟိတံညတ္တဝါယံကိဉ္စီအမရံတပံအဲ့လိုပြင်ပပမှန်ခဲခဲရင်ကျင့်တဲ့အကျင့်တွေကိုအဲ့ဒီခေတ်ကလူတွေကယုံကြည်တယ်အမရတပလို့ယုံကြည်ကြတယ်အမရတပဆိုတာမတည်ဘူးအတွက်ကျင့်တာသို့မဟုတ်အမရဆိုတာနတ် နော်တက်တန်းရှည်တဲ့နတ်ဖြစ်ဖို့ကျင့်တယ်လို့ယူဆကြတယ်အဲ့တော့အဲ့ဒီအမရတပဆိုတဲ့ဒုက္ခရစရိယအကျင့်ကျင့်တာကျင့်တာကိုတဲ့ငါဟာအကျိုးမရှိဘူးဆိုတာငါသိတယ်ငါကိုယ်တိုင်ကျင့်တာဘာအကျိုးမှမရှိဘူးဆိုတာငါသိတယ်တပ်ပံနတ္ထဝဟံဟောတိအလုံးဟာဒီကောင်းကျိုးချမ်းသာတွေကို သဲဆောင်မပေးနိုင်ဘူးတဲ့ဘာကောင်းကျိုးမှငါမှမဖြစ်ဘူးတဲ့ဒီအကျင့်ကြောင့်အာဘာကောင်းကျိုးမှမရဘူးဘာနဲ့ဥပမာတူတော့ဆိုရင်ဖိယရိတ်တံဝါဓမ္မနိသဲကန္တရခရီးကြီးမှာတဲ့လှေကြီးတစ်စီးသဲကန္တရခရီးမှာလှေကြီးတစ်စီးကိုသဲပြင်ပေါ်မှာတင်ထားပြီးတော့ ကုန်ပစ္စည်းတွေတင်တယ်လူအားနဲ့နော်ထိုးဝါတို့လှော်တဲ့တွေနဲ့လှော်တယ်သဲမြေပြင်မှာလေဟာလေနဲ့ကုန်ပစ္စည်းတွေတင်ပြီးတော့လှော်မယ်ခတ်မယ်အဲ့ဒီလှော်တဲ့ဖိယာဆိုတာလှော်တဲ့အရိဒ္ဓဆိုတာထိုးဝါရေနဲ့မနီးတဲ့လူတွေတော့သိကြမှာသိပါနော်ထိုးဝါဆိုတာဝလုံးကိုလှုပ်ထားတာ ရှည်တဲ့ကိုထိုးပြီးတော့ရှေ့ကိုလေကိုတိုးအောင်လုပ်တာနော်ထိုးဝါနဲ့ကုန်းခေါင်ကလူတွေကမြင်မှုချင်းမှမြင်မှုမှာရှည်တဲ့လူတွေတော့သိတယ်မြေကမ်းနားနေတဲ့လူကသိတယ်အဲ့ဒီထိုးဝါနဲ့ထိုးပြီးတော့လေကိုရှေ့ကိုရှောင်သွားတယ်လှော်တဲ့တွေနဲ့လှော်ပြီးတော့လေကရှေ့ကိုသွားတယ်အဲ့တော့သဲပြင်းကြီးမှာ ဒီလော်တဲ့နဲ့ထိုးဝါဘာသုံးကြမှာလဲဘလောက်ထိုးနေနေဘလောက်လှောနေနေဒီလေကြီးကဘယ်လိုလုပ်ရှေ့ရောက်မလဲအကျိုးမရှိဘူးလို့ပြောတယ်တဲ့တော်မြင်ပေါ်မှာလေကိုရွေးဖို့လုပ်တာရူပဗေဒသဘောအရအလောက်ကိုမခေါ်ရှေ့ကိုတလက်မမှမရွေးဘူးအဲ့လေအဲ့ဒါကိုပြောတာ အကျိုးတစ်ခုမှမရဘူးဖိယရိတ်တံဝဓမ္မနိတယ်ငါ6နှစ်ပတ်လုံးဒုက္ခရစရိယာတွေအကျင့်ကျင့်တာဟာလှေကိုရွေ့အောင်မလုံးနိုင်လို့ထိုးဝါးနဲ့လော်တက်တွေဟာအလကားအသုံးမဝင်သလိုပဲဘာမှအသုံးမဝင်ခဲ့ဘူးလေဘာကျိုးမှလည်းမရခဲ့ဘူးလို့ဆိုလို့ထိုးဝါးကျိုးမယ်လော်တက်တွေကျိုးမယ်ရှေ့တော့ရောက်မှာမဟုတ်ဘူးလေက အဲ့ဒါကိုဘုရားကဥပမာပေးတာဖိယရိတ်တံဝါဓမ္မနိလှော်တဲ့နဲ့ထိုးဝါလိုပဲတဲ့ဘာအကျိုးမှမရခဲ့ဘူးအဲ့တော့ဒုက္ခရစရိယာကျင့်ကျင့်လို့ဘုရားဖြစ်တာ မဟုတ်ဘူးဒါကြောင့်မြတ်စွာဘုရားအဲ့ဒါကိုပွင့်ပွင့်လင်းလင်းပြောတာဒါဖြင့်ဘာဖြစ်လို့ဒုက္ခရစရိယာကိုအချိန်ဖြုံးပြီးတော့6နှစ်တောင်ကျင့်ရတော့ဆိုတော့မြတ်စွာဘုရားရဲ့ဒီ အလောင်းတော်ဘုရားကကသောမြတ်စွာဘုရားကိုပြစ်မှားကြီးတဲ့စကားလေးတစ်ခုရှိတယ်။နော်ပြစ်မှားမိခဲ့တယ်။ကသောမြတ်စွာဘုရားအသက်2000တန်းတုန်းကပွင့်တဲ့ကသောမြတ်စွာဘုရားပွင့်တော့ကကောရဝဘုရားလောင်းကဇောတိပါဠဆိုပုံနာပညာတတ် ပုံနာတရားဖြစ်တယ်။ကသောဘုရားကလည်းပြမနာမျိုးပါပဲပုံနာမျိုးပါပဲ ဒါပဲလို့ तू ကတမနာအယူဝါဒကိုယူတာဖះဆိုတာတမနာပဲအဲပြေမနာတွေကမကြိုက်ဘူးအဲ့ဒါတမနာနဲ့ပြေမနာနှစ်ခုရှိတယ်လူတွေရဲ့ကိုယ်ဝယ်ရဥဆောင်တာတမနာနဲ့ပြေမနာနှစ်ခုရှိတယ်အဲ့ဒီမှာပြေမနာတွေကမကြိုက်ဘူးသောတိပါဠလူလင်ကသူကပြေမနာဆိုတော့သူပါပြောခဲ့တုံးဆိုအဝိစာဟံသောတိပါလော သူကတံကတ္တဗန္တရာတဲ့အဲ့ဒီမှာကတ္တဗမြတ်စွာဘုရားကိုတဲ့ဇောတိပါဠိဘုရားတော်က तू ဘာပြောခဲ့တုံးဆိုကုတောနုဘောဓိမုံတတ္တကုတောနုဘောဓိမုံတတ္တသူတငယ်ချင်းကအဲ့တော့ကတ္တဗဘုရားရဲ့တပိတကကြီးဂတိကာရအိုးရင်းတယ်ဆိုတာနောက်တော့ဩဂတိကာရပြမဖြစ်လာတာပေါ့နော်ဂတိကာရအိုးရင်းတဲ့ကြီးကအဲ့တော့ကတ္တဗဘုရားရဲ့အလုတ်ကျွေးတပိတကကြီး အဲသူနဲ့ပတ်သက်ပြီးပြောတာဖြစ်နိုင်တယ်ပေါ့ခုတော်နုဘောတုမုံနတဒီဥပြီးကရုံကိုတော့မှဘယ်လိုလုပ်ပြီးတော့ဒီအသိဉာဏ်တူဆိုတာရှိမှလဲနော်မုံဒဆိုတာကရုံတုံးထားတာဒီကရုံမှာဘယ်လိုလုပ်ပြီးတော့အသိဉာဏ်ရှိမှာတော့ဘောဓိပရမထုံးလပါဘောဓိဆိုတဲ့အသိဉာဏ်ဟာရဖို့အမတ္တမခက်ပါတယ် ဒီလိုကရုံတုံးထားတဲ့ပုဂ္ဂိုလ်ဘယ်လိုလုပ်ရမလဲထင်သေးတဲ့စကားကိုပြောခဲ့တယ်သူအဲ့တော့ဟောဒါနောက်ပွင့်မဲ့ဖះလောင်တော့ဖះမကြည်ညိုဘူးဖះကြည်ညိုတာမဟုတ်ဘူးဘာကြောင့်မကြည်ညိုတာတော့ဆိုတော့သူတို့ကဇာတိမန်လို့ခေါ်တယ်အဲ့ဒါဇာတိမန်ဆိုရင်ကောင်းတာမဟုတ်ဘူးနော်ဇာတိမန်ပြမနာတွေရဲ့ဇာတိကသူတို့မျိုးပဲသူတို့အထင်ကြီးတယ်ကျန်တာတွေအထင်မကြီးဘူး သူတို့ယူဝါဒပဲထင်ကြီးတယ်ကျန်တာတွေထင်မကြီးဘူးအဲ့တုန်းကခုတောနုဘောဓိဘုံဓတ္တဒီကတုံးမှာဘလို့လောက်ပြီးတော့ဘောဓိညာရနိုင်မှာတော့ဦးနဲ့ဘောဓိဆိုတာအလွန်ရခဲ့တယ်လို့သူပြောခဲ့တယ်အဲ့ဒီလိုပြောခဲ့တဲ့အကုသိုလ်ကံရဲ့အကျိုးအဖြစ်6နှစ်ပတ်လုံး ဒုက္ခရစရိယာအကျင့်ကိုလမ်းလွဲပြီးတော့လိုက်နေရတာဘောဓိဉာဏ်သွားဖို့ရလမ်းကြောင်းကတခြားလိုက်နေတာတခြားလမ်းလွဲပြီးတော့လိုက်နေရတယ်အဲ့ဒါဒီအကုသကံကြောင့်လမ်းလွဲသွားတာတဲ့တေနကမ္မဝိပါကေနအစရိဒုက္ကရံဘဟုမမယွင်ယွင်နဲ့လောဘခဲနဲ့ ဒီဒုက္ခရစရိယာကျင့်တွေကိုသူကျင့်ခဲ့မိတယ်သဗ္ဗတာနိရုဝေလာယဥရဝေလာတော့မှ6နှစ်တော့ကြာခဲ့တာနော်တတောဘောဓိမပ္ပပုနေအဲ့ဒီကျင့်နေကြောင့်သူကသဗ္ဗညုတဉာဏ်ကြီးကိုရပြီးတော့ဖျားဖြစ်လာတာမဟုတ်ဘူးတဲ့အဲ့ဒီကျင့်နေကလွဲမှားဆိုတော့သူကျင့်ခဲ့မိတာတဲ့ နာဟံအေတေနမက္ကိနပပုနေဘောရိမုတ္တမငါဟာအဲ့ဒီခက်ခဲပေမန်နဲ့ဒုက္ခရစရိယအကျင့်ကြောင့်ဖျားဖြစ်တို့ရောက်တာမဟုတ်ဘူးတဲ့ကုံမက္ခိနခဝေတိတ်တံပုဗ္ဗကမေနဝါရီတောအတိတ်ဘဝလုပ်တဲ့မကောင်းမှုအကုသို့ကံကနေပြီးတော့ပိတ်ဆို့ထားသည့်အတွက်ကြောင့်လမ်းကြောင်းလွဲသွားတယ်ဒုံမြန်ကြီးကလမ်းကြောင်းလွဲသွားတယ်လို့ပဲ တရားကျင့်တဲ့အကျင့်တစ်ခုကလမ်းကြောင်းလွဲသွားတယ်အဲ့ဒီအကုသိုလ်ကံကနေပြီးတော့ပိတ်ဆို့လိုက်လို့မမှန်မကန်တဲ့လမ်းကြောင်းနဲ့ဘောဓိဆိုတဲ့သဗ္ဗညုတဉာဏ်ကြီးကိုရတ္တဝဉာဏ်သဗ္ဗညုတဉာဏ်ကိုရှာခဲ့တာတဲ့ဒီအကုသိုလ်ကြောင့်အလိုရှာခဲ့ရတာအဲ့တော့အကုသိုလ်ကရရှိလဲအောင်လဲလှုပ်တတ်တယ်ဆိုတာမှတ်ထားကြ အကုသိုလ်လည်းမထိုက်ဘူးဆိုတော့တော်တော်ခက်တယ်နော်950ဇတ်ထဲမှာတရားမင်းကလူဘဝကသွားတဲ့တရားမင်းပေါ့လေအဲ့တရားမင်းကအဖေလို့တဲ့လူကတရားဖြစ်ပြီးတော့နေတော့သားကဆင်းရဲနေတာဒီကောင်ဆင်းရဲပါတယ်ဆိုငါမမယ်ဆိုပြီးတော့ဒီကောင်ကတိုးရဲသွားတဲ့ကမောတော့မောတော့နဲ့သွားတာနဲ့ ရွှေအိုးလေးကိုပေါ်အနေဆွဲထားတာဒီကောင်ကမော့မော့သွားတယ်တွေ့ပါစေဆိုပြီးတော့ဆွဲပြီးတယ်အဲ့ဒီနေ့ကျမှအဲ့ဒီနာကျငုံသွားတဲ့မရလိုက်ပြန်ဘူးတော့တယ်အဲ့ဒီကောင်ငုံသွားဒီနေ့ငုံသွားလို့မရတာကဲနောက်ရတော့သူ့ကိုငုံငုံတာမြင်အောင်လို့ဆိုပြီးတော့အောက်ချပေးထားတယ်အဲ့ကြတော့မော့သွားပြန်အဲ့ဒါပဲ မကောင်းမှုအကုသိုလ်ကမောရမယ်နေ့ကျတော့ငုတ်တယ်ငုတ်ရမယ်နေ့ကျတော့မော့သွားတယ်လွဲတာပဲနော်ရှုနဲ့လွဲသွားတာတဲ့တဲ့ထားပြန်လည်းပဲဘေးကြည့်သွားရင်သွားနေဥမာအဲ့ကြိုင်အခုလည်းပဲမြတ်စွာဘုရားကကုံမက်ခိနခဝိသိတ်တံမမှန်ကန်တဲ့အလွန်မှားရွေးတဲ့လမ်းကြောင်းကိုကုံမက်ခ မိုက်ကဆိုတာလမ်းကုံဘွဲခဆိုတာမကောင်းတဲ့လမ်းနဲ့မကောင်းတဲ့ဒီနဲ့သွားပြီးတော့ရှာလိုက်တာတဲ့။ဘာကြောင့်အလိုရှာမိတာတော့ဆိုပုပ္ပကံမိနဝါရီတော်မကောင်းတဲ့အကုသိုလ်ကံရဲ့တားမြစ်ခံရမှုကြောင့်အမှန်ကန်ထင်ပြီးတော့လုံးမိတယ်လို့အဲ့လိုဆိုလိုတယ်ပေါ့နော်အဲ့တော့မြတ်စွာဘုရားအလောင်းဟာဒုက္ခရစရိယကျင့်နေဆိုတာအဲ့ဒီကိစ္စတွေကြောင့်လမ်းလွဲသွားတာ နောက်ပိုင်းကြရမှာတိယအညုံဘက်ကိုဘောရာယအသိဉာဏ်ဖြစ်ဖို့အတွက်တော့တခြားနိလန်းရှိကောင်းရှိလိမ့်မယ်ဒီလမ်းကြောင်းတော့ငါကုံအောင်သွားပြီးပြီအဲ့တော့နည်းနည်းလောက်တာမဟုတ်ဘူးလက်တဆုံးနိုင်လိုက်တာကျင့်စဉ်ကိုကုံအောင်ကျင့်တာနော်ဇွဲရတော့အမြဲတမ်းကောင်းတယ်တတိကောင်းတယ်ဇွဲကောင်းတယ်စိတ်ပြက်တာတခုမှမရှိဘူးလုံးဝစိတ်ပြက်သွားတာမရှိဘူးစိတ်ဓာတ်ကကြန့်ခိုင်တယ် နောက်ကျပြန်စဉ်းစားရမရတော့လက်ကုံနှိပ်ပြီးတော့လက်ကုံနှိပ်ရိုက်တဲ့နဲ့မရတဲ့အခါကျတော့အင်းတိရအင်းညောမဲ့ကောဘောရယာဒီလမ်းတော့မဟုတ်ဘူးတခြားလမ်းဖြစ်ကောင်းဖြစ်လိမ့်မယ်ဆိုစဉ်းစားလိုက်တဲ့အခါမှာငယ်စဉ်တုန်းကကလေးဘဝမှာ ခမီးတော်သုတ်တော်ရဏမင်းကြီးကလက်ထောမင်္ဂလာလုံနေတော့လက်ထောမင်္ဂလာဘွဲကြည့်ကျင်လို့အဆောင်နေအထိန်နေကနေပြီးတော့အဲ့ဒီပဲငေးနေတဲ့အချိန်မှာသူတယောက်ကလေးသူတယောက်တည်းဖြစ်တဲ့အချိန်အာနာပါနာကမ္မထံကိုကျင့်ပြီးတော့ပထမဆုံးရဘူးတဲ့ကလေးပေါ့စာဘွားအော်အဲ့ဒါဟာလမ်းကြောင်းဖြစ်လောက်တယ်သူဆုံးဖြတ်ပြီးအဲ့ဒီလမ်းနဲ့လိုက်တာအဲ့ကြောင့်ဖျားဖြစ်တာအဲ့တော့ဖျားဖြစ်ဖို့ကျင့်တာအကြာကြီးမဟုတ်ဘူး လမ်းမနေတာကြာတာ6နှစ်ဆိုတာလမ်းမနေတာကြာတာအဲ့လိုအတွေးမှန်ပြီးတဲ့နောက်မှာအစာအာဟာရပြန်စားပြီးခန္ဓာကိုယ်ပြန်ကျန်းမာလာတာနဲ့တပြိုင်နက်ဘာကမ္မထာနဲ့ဖျားဖြစ်တုံဆိုအာနာပါနာကမ္မထာနဲ့ဖျားဖြစ်တာနော်ထွက်လေဝင်လေမှတ်ပြီးတော့စံနေရတယ်အဘိညာဉ်နေရတယ်ပြီးတော့မှဝိပဿနာကူးပြီးတော့ဖျားဖြစ်သွားတာဟော အဲ့လိုဆုတ်လို့တယ်နော်ဝိပဿနာကိုပြီးဖျားဖြစ်သွားအဲ့ဒါကိုပြန်ပြီးတော့ပြောတာတပ္ပံအနတ္ထနတ္ထဝဟံဟောတိဖိယရိတံဝါတာအာကုန်းပေါ်မှာကုန်းပေါ်မှာတင်ထားတဲ့လှေကြီးကိုထိုးွားနဲ့ထိုးနော်လှော်တဲ့တင်နဲ့လှော်တလက်မမှာမရွေ့အသုံးမဝင်တယ်လို့ပဲငါ6နှစ်ပတ်လုံး ချက်ကုတ်ချက်ခဲကျိုးပန်းအခုထုတ်ခဲ့တာတွေကဘာမှအသုံးမဝင်ဘူးတခုမှအကျိုးမပြုဘူးမန္တကြီးကိုခုလိုရှင်းရှင်းပြောပြီးတော့သူရခဲ့တဲ့နိလန်ဘာနဲ့ရတော့ဆိုတိလံသမာဓိပညာစမက္ကံဘောဓာယဘာဝယပတ္တောသမိပရမန်သုတ်တိနိဟတောတွမတိအနကအဲ့ဒီလမ်းကြောင်းကိုသူပြင်လိုက်တဲ့အခါမှာ သီလဆိုတဲ့ကာယကဝစီကံကို ထိမ့်သိမ့်တဲ့ကိုချင်းသီလအရင်ဆောက်တည်လိုက်တယ်အကုသိုလ်တွေကိုဆုတ်ပိတ်ထားပဲသီလနဲ့ဆုတ်ပိတ်လိုက်တာဝစီကံမြောက်လွန်ကျူးမဲ့အကုသိုလ်ကာယကံမြောက်လွန်ကျူးမဲ့အကုသိုလ်ကာယကံဝစီကံလွန်ကျူးမဲ့ဟာမလွန်ကျူးအောင်သီလနဲ့စီတပ်လိုက်တယ်နော်သီလနဲ့စီတပ်လိုက်တယ် အဲ့တော့ကာယကံဝစီကံအနေနဲ့အကုသိုလ်တွေမဖြစ်တော့စီတပ်လိုက်တယ်။နောက်ဩသီလနဲ့ကာယကံဝစီကံကျุလို့မှုမရှိအောင်တည်တယ်။နောက်တမာတိနဲ့စိတ်ထဲမှာအကုသိုလ်မဖြစ်အောင်ဟန်တားလိုက်တယ်။ပညာနဲ့ရှိသမျှအကုသိုလ်တွေအကျွင်းကြံမရှိအောင်ဖယ်ရှားပြစ်လိုက်တယ်။အဆင့်30ပေါ့။ တိလနဲ့ကဝိတိတ်ကမခိလေသာလို့ခေါ်တဲ့လွန်ကျူးတဲ့ခိလေသာကိုတိလနဲ့တားတယ်ပရိယုဌာဏဆိုရင်ထဲမှာဖြစ်လာတဲ့ခိလေသာကိုတမာရီနဲ့တားတယ်အေးရင်ထဲမှာဖြစ်နိုင်ကြီးရှိနေတဲ့အနုတ္တိယခိလေသာမျိုးကိုတော့ပညာနဲ့ပဲဖြောက်တယ်တဲ့အဲ့လိုခိလေသာအစဉ်သုံးဆင့်ထားတာ အကျမ်းဆုံးကဝိတိတ်ကမအဲ့ဒီနည်းနည်းနှုတ်တာပရိယုဌာဏအနုဆုံးကအနုတယအဲ့အနုတယဆိုတာခုခေတ်စကားနဲ့ဆိုရင်ပို့ပြီးတော့နှီးဆက်တာပြောရမှာဆို positive positive ဖြစ်တာအနုတယအတ္တိဘိဖြစ်လာတာက ပရိယုဌာဏလျှောက်ပြီးတော့ပြန့်ပွားသွားတာဝိတိတ်ကမဆိုပါစို့ မီးကျစ်မီးကျစ်ဖူးလေးမှာ gas မီးကျစ်မှာမီးဖြစ်နိုင်တဲ့မီးဖြစ်နိုင်တဲ့အခြေအနေရှိနေတာကအနုတယအဲ့ဒီမဲ့လက်နဲ့ဖိပြီးတော့ချစ်လိုက်တဲ့ကမိတော့ကလေးထွက်လာတာကပရိယုဌာဏအဲ့ဒီမိတော့ကနေပြီးဟိုဒီဒီလောင်လာကြတော့ဝိတေကမတော့ ကိလေသာလည်းအဆင့်30ရှိတယ်အဲ့တော့အနုစာအကျမ်းစာကိလေသာကိုသီလနဲ့ဖယ်ရှားတယ်ဖြစ်ပေါ်လာတာကိုတမာရီနဲ့ထိန်တယ်ဖြစ်နိုင်ကြည်ရှိတာအလုံးကိုပညာနဲ့ပဲဖြစ်တယ်အဲ့ဒီနီးစနစ်ကို သုံးချပြီးတော့ကိလေသာမာရကို အောင်မြင်အောင်မြတ်စွာဘုရားကြိုးစားခဲ့တာအဲ့တော့သီလံတမာရီပညာစမက္ခံဘောဓရဘာဝယံ ရတ္တမေအတွက်ရတ္တမေဆိုတဲ့အသိဉာဏ်အတွက်သီလရှင်တွေကသီလဘက်ခင်ကိုဖြစ်အောင်ကြိုးစားတယ်မက်ကဆိုတာသူကအတိဘယ်၃မျိုးရတယ်မက္ခရဲ့စကားလုံးကလမ်းလို့ပြောခြင်းနဲ့ပြောလို့ရတယ်ဒါပေမဲ့လို့ပါဠိစာပေတွေမှာဖွဲ့နေမက္ခရဲ့အတိဘယ်ကလမ်းလို့ပြောတာမဟုတ်ဘူးအင်္ဂလိပ်လိုပြန်တဲ့အခါ paths လို့ပြန်ရတယ် ဒါပေမဲ့လို့ပါဠိကျမ်းကနေမှဖွင့်ဆိုတဲ့အဓိပ္ပာယ်ကလမ်းလို့မဖွင့်ဘူးဘယ်လိုဖွင့်တော့ဆိုတော့နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်ကြီးရှားတဲ့ရှားတိုက်သောကြောင့်မဲ့ခါတဲ့ရှားရမယ့်အရာနော်နိဗ္ဗာန်တိကေဟိမက္ခိယတိကဝေတိယတိတိမေကောတဲ့နိဗ္ဗာန်လိုချင်ဒါကိုရှားဒီလမ်းကြောင်းပေါ်သွားလို့ဆိုလို့ နောက်တစ်ခုကမက္ကတိကဝေတတိတိမေကောနိဗ္ဗာန်ကဝေတတိတိမေကောနိဗ္ဗာန်ကိုရှာပေးတဲ့အရာလို့ဆိုလိုတယ်အဲ့တော့နိဗ္ဗာန်ဒီတိုင်းရှာလို့မရဘူးမက္ကရှိပါကျင့်ပြီးရှာမှရဒီတိုင်းရှာရင်တော့ဟိန္ဒရာတောင်ကနိဗ္ဗာန်တော့တွေ့မှာပဂုဏနိဗ္ဗာန်လည်းတွေ့နိုင်တယ်ဒီတိုင်းသွားရှာရင်အဲ့တော့ဒီနိဗ္ဗာန်ဆိုတဲ့တရားကိုတော့ တွေ့ကျင်လို့ရှိရင်မဂ္ဂင်၈ပါးအကျင့်နဲ့မှရှာလို့ရမယ်အဲ့ဒါကြောင့်မို့မက္ခလို့ခေါ်တာနိဗ္ဗာန်ကိုရှာပေးတတ်လို့သူကရှာပေးမှာပိုးမွားတွေရှာခြင်းနဲ့ဆိုရင်မိုက်ကရိုစကုပ်နဲ့ရှာကြတာမဟုတ်လားအဲ့ကြမှာတွေ့မှာပေါ့အဲ့ဒါလည်းဒီနိဗ္ဗာန်တွေ့ခြင်းတော့ဒီမက္ခဆိုတဲ့တရားနဲ့ရှာမှာနောက်တစ်ခုကရှာပြီးတော့ နိဗ္ဗာန်ကိုဘသူကလှုပ်ပေးတာတော့ဘသူကရောက်အောင်ပို့ပေးတာတော့ဆိုသူကပဲရောက်အောင်လုပ်ပေးတာကိလေသေမာရင်တော့နိဗ္ဗာန်ခိစတိတိမေခောတဲ့မခမဆိုတာအဓိပ္ပာယ်တစ်ခုရတယ်ကာကအဓိပ္ပာယ်တစ်ခုရတယ်မဆိုတာရှင်တဲ့ကကိလေသာတွေကိုဖယ်ရှားပလိုက်တယ်ခဆိုတာနိဗ္ဗာန်ကိုပို့ပေးလိုက်တယ်တစ်ဖက်ကဖယ်တယ်တစ်ဖက်ကတွန်းပို့လိုက်တယ် အလုံးနှစ်ခုလုံးတာသူကနော်ပရမကိလေသာတွေကိုရှင်းရမယ်ရှင်းမှ ရှေ့ကမြင်ရမှာကိုဆိုလိုတာကနိဗ္ဗာန်ကို ဖုံးကွယ်နေတဲ့အရာကိုဖယ်လိုက်တယ်ဟိုကလိုက်ကာကြီးကာထားတယ်ဆိုလိုက်ကာဖယ်လိုက်တယ်ဆွဲဖယ်လိုက်တယ်လိုက်ကပဲပြီးတော့မြင်အောင်ပြလိုက်တယ်တော့မက်ကဆိုတာဒီဖုံးကွယ်ထားတဲ့ ကိလေသာတွေကိုဖယ်ရှားပြီးတော့နိဗ္ဗာန်ကို တွေ့ဆုံသွားစေတယ်အဲ့ဒါကြောင့်မို့မက်ကလို့ခေါ်တယ်ကိလေသာတွေကိုဖယ်ရှားပြီးတော့နိဗ္ဗာန်ကိုအရောက်ပို့ပေးတတ်သောကြောင့်မက်ကလို့ခေါ်တယ်အဲ့ဒီမက်ကကိုဘာနဲ့ဖွဲ့စည်းထားတော့ဆိုသီလတမာရိပညာဒီသုံးခုနဲ့ဖန်ဆင်းဒါကြောင့်မို့မရှိမပฏิပဒါဆိုရယ်မဲဟာဒါမြတ်စွာဘုရားဒီလမ်းစဉ်နဲ့သွားရမယ်ဆိုတော့ဟောထားတယ်ဒါသူကိုယ်တိုင်ကျင့်ခဲ့တဲ့လမ်းစဉ်အဲ့ဒါကိုမနတ်ကြီးကိုပြောပြတယ် သီလံတမာရိပညာစမက္ကံဘောရယဘာဝယအတိဉာဏ်ရဖို့သီလတမာရိပညာဆိုတဲ့ဒီလမ်းကြောင်း၃ဒီဒီဒီမက္ခကိုငါပွားခဲ့တယ်အဲ့တော့မဂ္ဂင်၈ပါးထဲမှာသီလမဂ္ဂင်ဆိုတာဘာကိုပြောတာတော့သမ္မာဝါစာသမ္မာကမ္မတာသမ္မာအာစီဝဒီ၃ခုကသီလတမာတိဆိုတာသမ္မာဝါယာမသမ္မာတတိသမ္မာသမာဓိအဲ့ဒါတမာတိမဂ္ဂင်၃ခု တမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပကပညာမဲ့ခင်နှစ်ခုပေါင်းလိုက်တော့ဒီမဲ့ခင်၈ပါးဟာသိက္ခာသုံးမှုပဲခြုံလိုက်ရင် သီလသမာဓိပညာအကျယ်ချဲ့လိုက်လို့ရှိရင်မဲ့ခင်၈ပါးအဲ့ဒီလမ်းကြောင်းကလွဲလို့တခြားလမ်းကြောင်းမရှိဘူးတဲ့အဲ့ဒါနဲ့အဲ့ဒီသီလသမာဓိပညာတွေကိုတိုးမြင့်ပြီးတော့ပတ္တောသမိပရမန်သုတ်ထေလုံးဝစင်ကြယ်တဲ့အဆင့် အမြင့်ဆုံးအဆင့်ကိုသူဟာငါရောက်ရှိလာခဲ့တာငါရဲ့နဲ့မှာငါစိတ်တွေကလုံးဝစင်ကြယ်သွားပြီနော်အညစ်အကြေးတစ်ခုမှမရှိတော့ဘူးနိဟတောတော့မသိအနကတဲ့အနကဆိုတာမိုက်ကန်းတဲ့ကောင်ပေါ့အဆုံးကိုပြုတ်ရတဲ့ကောင်ဟဲ့မိုက်ကန်းတဲ့ကောင်မင်းရှုံးသွားပါပြီကွာမင်းဟာအရှုံးသမားကြီးပါလို့ပြောမှာပဲเนาะ ဟိုတချင်းတွေကလို့ဓာတကြီးတွေရှုံးသမားပေါ့မင်းရှုံးပြီငါနိုင်တယ်ပေါ့နော်နိဟတောတွမသိအနကမင်းဟာရှုံးသမားကြီးပါငါမင်းကိုနိုင်လိုက်ပြီမင်းခုမှလာပြီးတော့ပြောမနေနဲ့ဆိုပြီးတော့ရသော်ဗျာမင်းဟာရှုံးသမားလို့အဲ့လိုတုံ့ပြန်ပြောလိုက်တဲ့အခါမှာအထခောမာရောပါပိမသာနန္တိမံဘဂဝါသာနန္တိမံသူကတော်တိဒုက္ခိဒုမနောတထေဝန္တရတာဤ သူကတိတ်တိတ်ကလေးလာပြီးတော့ဘာလို့လို့ညာလို့လို့နဲ့လာ ပြောတာပြောတော့မြတ်စွာဘုရားကနိဟတောတောမတိအန္တကဟဲမနမင်းငါသိတယ်မင်းဟာအရှုံးသမားကြီးပဲပြောလိုက်တော့ဩငါသိသွားပြီငါသိသွားပြီဆိုပြီးတော့အဲ့ကြတော့စိတ်မကောင်းစွာနဲ့အဲ့ဒီနေရာမှာပျောက်ကွယ်သွားပါတယ်ဒီလိုဆုံးသက်ထားတယ်နော်အမြဲတမ်းပဲစိတ်မကောင်းစွာပျောက်ကွယ်မှာပဲသူ စိတ်မကောင်းစွာနဲ့ရှေ့ဆက်မပြောတော့ပဲနဲ့မတုံ့ပြန်တော့ပဲနဲ့အဲ့ဒီနေရာပျောက်ကွယ်သွားပါတယ်တစီလာ၆တာဟုတ်နော်တထေဝန္ဒရဒါယတိအဲ့ဒီနေရာမှာ तू အတန်ပေးတဲ့နေရာမှာပဲ तू ပျောက်သွားတယ်ပျောက်သွားတယ်ဆိုတာတခြားမဟုတ်ဘူး तू နေရာ तू ပြန်သွားတာပြန်ထွက်ပြေးသွားတယ်ပေါ့အဲ့တော့သူတို့ကပြေးတယ်ဆိုတာဟိုကားစီးပြေးတာလည်းမဟုတ်ဘူးမြင်းစီးပြေးတာလည်းမဟုတ်ဘူး ဒီနေရာကဝုတ်ခနဲ့ပြောက်ပြီးသူ့နေရာပြန်ရောက်သွားတာဒါကိုဆိုလိုတယ်ပေါ့ဒါကြောင့်မို့ပျောက်ွယ်သွားပြီလို့ပြောလိုက်တာဒါကတပောကမ္မတုတ်ပထမဆုံးတုတ်မှာမနက်ကိုတုံ့ပြန်ပြောဆိုခဲ့တဲ့စကားလေးတွေမှတ်သားကြရတာဖြစ်တယ်တရားချစ်ခင်သူတော်စင်ပြိဿအပေါင်းတို့မင်္ဂပါနဲ့မြတ်ဖရာရဲ့အကြောင်းကို ပထမပိုင်းမှာအခုလို့နာယူမှတ်သားကြရသဖြင့်ရသော်ဘုရားရဲ့ခုံတွေကျေးဇူးတွေကိုအာယုံပြုပြီးတော့ကြည်နူးတဲ့ပီတိတူးနဲ့အသိဉာဏ်တွေကိုဖွံ့ဖြိုးစေနိုင်တာဖြစ်သောကြောင့်မြတ်စွာဘုရားကျင့်တယ်လို့ကျင့်ကြံကြုတ်ကိုအထုံးမှသာလဲတွေ့တဲ့တွေတန်တရားဟုတ်ကလွတ်မယ်ဆိုတာကိုစီကိုစီမှတ်သားပြီးကျင့်ကြံပွားများအထုံးနိုင်ကြပါစေကုန်သတည်း